ယေရှုရှင်မဟာဗောဓိယံဆရာတော်ဘုရားကြီးမဟာမြတ်တော်စခန်းအတွင်း၌ဆယ်နှစ်ရက်နာလာ2019ခုနှစ်တွင်ဟောကြားတော်မူသောတရိနှောက်မှအတိပါတရားတော်ဆရာဒီတို့တောင်းပန်ရတော့ဆရာဒီတို့ဟင်ဘာမှလမ်းမတော်ရရပြောလာတော့ဒီဒီတော့ ဒီသူကသင်္ကန်းညွှန်နေကြတာလို့မူမိတာဟောတာဆိုတဲ့ပါတော်လည်းဆိုလို့ဒီဒီသူလို့ပါလားဒီမောရရပါပြီးသူလို့ဒီအာကြတော့ခေါ်နေသူတို့ဝေကြည့်ပြီးမပြန်ရနိုင်တော့ဘူးဟုတ်ပါ လာယုံနဲ့ပြီးနဲ့ကြည်ယုံနဲ့မပြီးနဲ့ကျင်ရဖို့မှာအဲလာရာကပါလို့တို့တုတာဖြစ်တော့ပဲရှိမနော်နာကြတာဟောတုတာတော့မဟုတ်ဘူးလားဗျာနော်တုတာပဲနော်တုတာနဲ့ပြီးတော့လားဗျာပြီးသေးဘူးနော်နာကြတာတုတာဒုတုတာကပါပြီးနိုင်ဘူးတရားနှိုးပြီးလို့မတတ်နော် တရားမျိုးဖို့နဲ့ခိုင်မြဲဖို့နှမျိုးရှိတာကိုလို့ဖို့ကြတော့တရားနာပြရတယ်ခိုင်မြဲဖို့ကြတော့ကိုတွေးတွေးမှာဟုတ်တော့ကိုတွေးတွေးမှာခိုင်မြဲတာပြီးတော့သူဆရာသမားတွေကဘလောက်ဟောကောင်းကောင်းပြောကောင်းကောင်းအဲ့ဒါကိုဉာဏ်နဲ့ပြီးတော့လာရောက်အောင်နေရတော့တယ်နေရဘလို့တို့ပါတော့နော်ဘုရားဟောတဲ့စက်ကုံဥဒ္ဒပါရိညာနာဥဒ္ဒပါရိဒါဘုရားဟော ဟုတ်ပါစေဗျာမျက်စိနဲ့မြင်လို့မြင်ရပါဘူးဉာဏ်နဲ့လည်းမြင်ရပါတယ်ပညာနဲ့လည်းမြင်ရပါတယ်ဝိဇာစိတ်နဲ့မြင်ရပါတယ်ရှင်းရှင်းလင်းလင်းမြင်ရပါတယ်ဘာမှခံချက်မဟုတ်ဘူးလားဗျာဘုရားအမှားခံတာပါလေအဲဒီခါကျမှပြခိုင်နေရခိုင်နေလေဒီတိတူကပွားရမှာဒါတော့မယ်ဒီနဲ့တခါအဖို့ပြောကြတော့ လူဘဝတံပိုးကြီးနော်လူကျင်တာပုံရတဲ့ပုံနော်ဘာဖြစ်လို့ညာလည်းရှိတယ်ဘူပရုပ်လည်းဖြစ်တယ်ဟိုတော့ရှင်ဗျဟိနတ်ဒီဓမ္မတွေကြတော့ညာရှိတယ်ဘူတာရုပ်မရှိလို့တို့လိုမကျင်နိုင်ဘူးနော်ဟိုသင်ကြီးတွေတို့တိရိစ္ဆာန်တို့ကြတော့အာကောင်းတို့တွေကျင်နိုင် ညာမရှိဘူးအထက်ကညာရှိတဲ့မကျင့်နိုင်အောက်ကကျင့်နိုင်တဲ့ညာမရှိဘူးတို့မှာကျင့်လဲကျင့်နိုင်တယ်ပြီးလဲပြီးနိုင်တဲ့ညာပဲရှိတယ်တို့ခွေကြီးနော်အရေးကြီးလို့တာဘူးကြီးတဲ့လူဘဝလေးအဲဒီတာဘူးကြီးတဲ့လူဘဝတို့ဘာနဲ့တူလို့ဥပမာပေးရရင်ဘာနဲ့တူပါလဲဗျာလူဘဝကဘာဖြစ်လို့ ကံစိတ်ဥရုအာဟာရတဲ့မှာဥရုအာဟာရကိုမိကိုနေရလို့အတူလေးရှိတယ်ဖေ။ဆုံးလေးရှိတယ်ဖေ။အပြည့်လေးရှိတယ်ဖေ။ဟုတ်တယ်နော်။လာပါပဲနဲ့တော့ဟင်အဆောင်လေးရှိတယ်အပြည့်လေးရှိတယ်ဆုံးလေးရှိတယ်လူတတန်ကလည်းလူသွားနေတာ။ဒီဒုက္ခတတန်ကအပြည့်ပိုင်းကအတက်ပိုင်းကအဆုံးပိုင်းဟုတ်ကဲ့ဆုံးမပြီးရလားဟင် ဆုံးနေတယ်နော်ဟေးအဲဆုံးနေတဲ့ဒုက္ခနဲ့ပြောရင်တော့95လောက်ပြောအောင်ပေါ့လေဟုတ်နော်အဲပုံမှန်ပဲတော့95ပြောကြတာလို့ဖေးခုတက်ကငါ25ကလည်းမိမိဖိုင်နေကူပြီးဒုက္ခဝနဲ့ဝန်စာအတွက်ပညာရှာရတဲ့အတွက်ဒုက္ခမှမလို့နိုင်ဘူးဟုတ်နော် ရှေ့ဆဲရမယ်ခရီးအတွက်ဘာမှလုပ်ရသေးဘူးဗျာဟင်ပထမအပိုင်းဟာဒုတိယပိုင်းလောက်အောင်နော်ဒုတိယပိုင်းမှာလေလေညာတော့အပြင်အင်းတော်သားမွေးမှုလေစိတ်ကြီးလို့လုပ်ပါလေရှိသမျှကရှိသမျှစိတ်ရှိသမျှဥဟာရအကြမ်းထဲမှာဘူးမလျှောက်မိုးရွာမလျှောက်ဟုတ်နော်လောဘကြီးတိုက်ကြတယ်ဒေါသကြီးတိုက်ကြတယ်မာနကြီးတိုက်ကြတယ် အဲ့ဒါနဲ့သူ့အချင်းကိုလေဟုတ်ဟုတ်ပေါ့ကောင်းတဲ့အရွယ်လေးလေအဲ့ဒါနဲ့သူ့အချင်းကိုနေသေးလားအများဆုံးအများဆုံးကိုပြတာတော့တတိယရွယ်ဖြစ်တဲ့90ရွယ်ထက်ကြမှာဒါတော့သိသိကြဘူးထင်ပါတယ်လောင်းတော်လေးသိကြလားလောင်းတော်လေးပြန်ပြန်ပြရမှာပေါ့ဒီအဲ့ဒါတော့လည်းကြည်လူတွေသူပြောင်းမှာပဲသူလူတွေကမဟာရီ တို့ကကြောက်ကြောက်နေကြတာဖွားရီဦးတော့သမင်းဖြူတော့သမင်းနဲ့ကလေးတွေဆူလို့ဟင်ဟင်ကရုပ်ရှင်ပုံမှန်သွားပြီးကြဟုတ်ကြအဲလမ်းတော်ကြီးပေါ့တတိယရေဘယ်လိုနေတော့တတိယရေကြဘယ်လိုနေကြဟုတ်သူဟင်ဆူလို့မလားဒါနဲ့တို့ရင်ရှင်နေတော့ဟင်ဒါနဲ့လာွယ်မဲ့ ဟုတ်နော်အပေကုံကလည်းဒီနေ့ဒုက္ခတင်ပါဗျာဟိအပေကုံနဲ့ဓမ္မဘုံကဒါစိတ်ဥဆောင်ပါဘူးဗျာနော်နော်ဘုရားအားရတဲ့သူတို့နဲ့မဆိုင်တော့သူတို့ကတော့မိလူပဲလားအရေးရှိဟုတ်နော်ရှင်ဗျာတတန်းသူတို့ကမှန်းနေတယ်နော်ဟိရှင်ဗျာတို့ဒါတဲ့အတိုင်းဆိုဓမ္မတို့နတ်တို့တတန်းသူဟာလည်းသူမှန်းပြဟိအပေကုံကလည်းမှန်းပြလူလူတို့ဆုံးမရှိဘူး လူနဲ့တိရိစ္ဆာန်ကအတိုးဆုံးရှိတာဟုတ်ဟုတ်နော်အဲ့တော့တို့လူဘဝကတခုပါကလာတော့ပိုင်းတော့ဟင်အဲ့တော့ဒီဒုတိယရွယ်ကစပြီးရှိစမဲ့ခင်းကြီးပဲလောက်အောင်မှာတော်လာဒီတဘောကနေဒုဘာဟောဒီတဘောကနေပြတ်လားတဘောနဲ့လည်းပြတ်သည်ဟင် တို့ဒီလိုပဲတာကျုပ်ကိုမရသေးဘူးလေအိမ်တော်သားကြီးလေးနဲ့ပြီးပလားတော်ပလားဒါတော့လည်းကျင်းနာပလားဟင်ဟုတ်နော်ကျင်းနာပလားဒီလိုမလဲဟုတ်တယ်ဟင်ပြီးတော့အပြန်ငောင်းကိုတို့ကတော့မှာသူသူနဲ့သွားမှာဟင်ဒီလိုဆိုရင်ခုကောင်းကောင်းလုပ်ပြီးတော့သူသူလုပ်နေကြလား ဟောဗျာစိုးစိုးတော့ဒီကောင်းကောင်းကောင်းလို့ရေစိတ်နိုင်ပါ့မလားတဲ့ဟင်ကျနေပါဘူးလောက်ထားရပါလေဘာမှမလားဟုတ်ပါမလားလမ်းမလို့ဒီဟင်ငွေကတော့လမ်းမလို့လေဘယ်ဟောတဲ့လမ်းမလို့လို့ဟင်ဟင်ဒီကောင်းမဲ့လက်ထားတဲ့လမ်းမလို့လားဆိုးမဲ့လက်ထားတဲ့လမ်းမလို့ဟင်ဟောဗျာ အခုကောင်းကောင်းလုပ်ကြလားဆေးလေးလုပ်ကြလားမေးနေတာဘူးဒီလိုပါတော့တဝါပေါ်မှာပေါ်လူတဝါကုသိုလ်ကရခဲ့တာနော်အင်မတိအင်မတန်ကုသိုလ်ကောင်းမှဖြစ်တာဟုတ်နော်သို့တော်ရမယ်လူဘဝလေးကိုနတ်လူကျမလိုလေချက်ချင်းကြီးမဖြစ်နိုင်နော်ငရဲလူဒိတ်တာလိုလေချက်ချင်းကြီးဖြစ်နိုင်ဘူးအဲ့တော့မိဘမိလား အမိဖမိရတာတင်တယ်ပဋိသန္ဓေယူရတာလေအမိဖယူမိရမှာအဲ့တော့ဓာတ်သူမိပြီးတော့ကဘဝခန္ဓာကိုတည်ဆောက်ရတယ်ဘဝကတော့လူပါပဲခန္ဓာကဓာတ်တည်ဆောက်တာဟင်ဓာတ်တည်ဆောက်တာအဲ့တော့ဓာတ်ကောင်းမှလည်းညဓာတ်ကဆောင်တဲ့အတွက်ဒါတော့ရှင်ဘုရားတို့အများဆုံးတည်မှာပါဘုရားစိတ်ကိုကြိုးကြိုင်တဲ့တိတ်နာပဲနှလုံးထဲမှာပညာသမောစိတ်တိတ်ပေါ့ ရှင်ဘုရားများဘဝရှိနေသွားမှာပဲနော်ပါဠိပါဗျာဖတ်တာဝေဒနာတို့ဘာမှမရှိတဲ့ကျွန်တော်ဘာမှမနော်ဟိုခုနှလုံးလုံးချောင်းလုံးဟိုချောင်းလုံးကတော့ဘာလဲခါပါမပါလဲခါမပါနေမှာပေါ့ဗျာဘာမှမဆိုတဲ့ခန္ဓာဓာတ်ဓာတ်ပုံပြီးပြီးတော့အကုသိုလ်စိတ်တစ်ချက်လေးလုံးချစ်တယ်ဟုတ်နော်နိမိသားစုံရဲ့ပြပြတော့ပထမနာတိတိဒီမှာပေါ့ဗျာရာဂတိဒီမှာပေါ့လေ အဲဒီမီတာမီတာမီတာဆောင်လို့ရှိရင်တော့အာဟိုတို့ဒေါ်လာလို့အိမ်သားမစ္စရာပုဂ္ဂိုလ်စားလို့ဒီဒေါ်လာစိတ်သိသိယူမှာပေါ့ဗျာဒီဒေါ်လာဖြစ်ခဲ့အောင်စိတ်ကိုကြိုးတိုင်းမှာဟုတ်နော်ဒီအကျိတ်လုံးနဲ့တော့လေမရှိတော့ဘူးဟင်ဒီအမုန်းလို့လည်းမတော်တော့ဘူးတော့ဘာမှမဟုတ်ဟင်ဟင်အဲ့ဒါချင်းပြပြတော့တမ်းပြီးဖြစ်တာတင်တယ်ဟင် တက်တာချင်းတရားလို့ပြန်မတော့မောလို့အဲ့တော့ဌိနဝိဒလို့မှာပေါ့နော်ဟိပြီးတော့တဏီကိုဓာတ်တချင်းတိုက်မိကြရတယ်ဆိုတွင်တွင်ဌာနထဲမှာရှိတဲ့ဓာတ်တွေကလည်းတိုက်မိကြတယ်အပြင်နဲ့လည်းတိုက်မိကြတယ်ဟုတ်နော်ပပူလုံးတော့ပြန်မမပြန်ကြဘူးလားပြန်ပြန်ပါလေဟုတ်တယ်သားလည်းဝင်ပါဘူးပြီးတော့ပူလုံးနေတဲ့ပုဂ္ဂိုလ်အာယုံကိုအဲမိကိုမိအဲလွတ်လွတ်လွတ်နဲ့ဝိသိကိတာဟုတ်တယ်ဝင်ပါတော့ဟိဝင်ပါလေ အဲ့ဒါဓာတ်မင်းနေတာအဲ့ဒါဓာတ်ဟောင်းဓာတ်ဟောင်းနေပြီဟုတ်လားဟိဒါဘာဘာနဲ့ဆိုင်ရင်းတယ်နော်ခန္ဓာနဲ့သတ္တဝါရှိတယ်တွေ့အမှန်နော်ဟိဘာဘာနဲ့ဆိုင်မှာတော့ဘဝနဲ့ခန္ဓာရနေရှိမှာပဲအဲ့ဒါအကောင်းဆုံးဘဝမဲ့လမ်းမတော်လားဖူလမ်းဖင်းမဲ့လမ်းမတော်လားဟဲ့လမ်းမတော်ပဲလေတော့ ဟုတ်ပါဘူးအရှင်ဘုရားတန်ခါးမှန်းလေးလေအဲ့ဒါအရောင်ကမှရှင်ဘုရားဟင်အရှင်ဘုရားပြောပြီးတာရှိတယ်ငါအတူတူပဲအရှင်ဘုရားပါလာပါဘူးတော့အရှင်ဘုရားကပါပါဘူးအရှင်ဘုရားကပါပါဘူးဒီအတူတူလားတော့မဟုတ်တော့ဟုတ်တယ်လေဒီမလိုက်နဲ့တော့ရှင်ဘုရားဟင်ဒီအတိုင်းတော့အရှင်ဘုရားပြီးတော့ပြန်ဘုရားဒီ ဘုရားညီမတော်အစိုးရထုတ်ခါပါဘုရားဟေးသာသနာနဲ့ကြုံမှာတောဝနာစိတ်တပိ25လုံးလားဗျာတရားတို့တတိတို့နော်ဒီချက်ကအောင်ကြောင်းအောင်မသိတဲ့ဟီရီဥတပါတို့ဟုတ်နော်နော်အာလောဘဆိုတဲ့လောဘကိုတတ်တယ်အာဒေါသဆိုတဲ့ဒေါသတတ်တယ်ဒါကျင့်ကျင့်ကြီးကျင့်ရမှာတယ် ကြည်နေတဲ့ဒုစိတ်ကိုပြောမြန်ချင်အောင်မလို့နော်ဟုတ်ပါလားဗျဟင်အကုသိုလ်ကိုပြောမြန်ချင်အောင်ပါအခုရှိနေတဲ့ဓာတ်ဉာဏ်ကြောင့်ဖြစ်နေတဲ့ဓာတ်ပိတ်ကိုပြောမြန်ချင်အောင်ပါဟင်ပြောမြန်ချင်အောင်ပါကဒုကမွေးကလေးကဓာတ်ဉာဏ်နဲ့ဓာတ်စိတ်နဲ့နော်ဓာတ်ခိုင်းတဲ့အတိုင်းတို့လုပ်ခဲ့ကြဟင် အဲ့တော့အာဟုသူဘက်ကသူကဒီနဲ့တည်းနဲ့သူကန်ထားတာသူပိုင်နဲ့သူသူနေရဟုတ်နော်ဒီကုသူကခုမှဆရာသမားများနဲ့တွေ့တို့သာရဏနဲ့တွေ့တို့စမလို့ကြံတို့စီလုံတုံးလာကြံတို့ဟဲ့နိုင်တော်ပါဘလားဒီနာမတော်ဒီ လိတ်မောက်ထားတဲ့လက်ကိုလှမ်းတာမျိုးမဟုတ်ဘူးမောက်လက်ကိုလှမ်းတာမျိုးမဟုတ်ဘူးဟင်ဟင်ပြီးတော့သူကခုလက်ရှိရှိနေတဲ့ကြိုက်စေမကြိုက်စေမတိစေသူတို့ခိုင်းတဲ့တိုင်တို့ကြားစီတယ်ပြောဆိုတယ်ပြုလုပ်တယ်ဟုတ်တော့ဒီတိုင်ဆိုရင်အပေရောက်မှာကိုယုံမယုံမှန်ပါဗျာ ယုံလားယုံပါဘူး။ဒါအပေရောက်ချင်လို့ချင်ဟုတ်ကဲ့။အပေရောက်မှာတော့ပြီးကြအောင်နော်။ဟင်။အဲ့ပြီးကြတယ်နော်။အဲ့တော့ဘယ်လိုအပေရောက်မှာပြီးကြတယ်။တွေ့ထားတွေ့ထားတွေ့ထား။ဟုတ်နော်။ရောက်ချင်လားမရောက်ချင်လားကိုကိုကိုမေးတို့မေးတာတော့ရှိ။ငါရောက်ချင်လားငါရောက်ချင်လားဟုတ်ကြ။ဟင်ငါမရကြဘူးလား။ ဒိတ်တာတိုင်းရောအတူတကယ်ဖြစ်ချင်လားဒိတ်ဆန်ဖြစ်ချင်လားကိုကိုကိုပြန်မေးရမှာပြန်မေးပြန်မေးသူမေးရမှာဖြစ်ပါနဲ့ကိုကိုကိုမေးပါမကြောက်ချင်ဘူးလို့ဖြေခဲ့ရင်ဟုတ်လားအဲမပြန်ခင်ဘူးလို့ဖြေခဲ့ရင်ပေါ့ဟုတ်လားအဲကြောက်တယ်လို့ဖြေခဲ့ရင်အဲဒီအပေပုံကလွတ်ဖို့ဒီဟောဒီတတိတလုံးပဲနော် မှတ်ကျင်တာမှာပေါ့အဲရှင်ဘုရားတို့ပါလို့ပညာနဲ့မှတ်ခဲ့တာတည်းမှတ်တော့မှတ်ပါပဲငယ်ငယ်လေးကပညာမှတ်နေသွားတယ်ပညာမှတ်တာသူ့ဘဝနဲ့သူ့ခန္ဓာအတွက်ပဲမှတ်ပြီးတာဘုရားတို့လည်းပဲပါပြီးဘူးဟင်တို့ကအဲ့ဒီကနေလွတ်အောင်တတိကံရတော့မှာနော်ဟုတ်ပါသလားတတိကံရတော့မှာခုနတရားတို့တတိတို့အဲ့ဒီမှာ တို့ကဒီပฏิပါမယုံမယ်လို့အပေကလုံမယ်လို့အယုံကြည်ခဲ့ရင်လူကျင်တဲ့ဆန္ဒပေါ်လာပါလိမ့်မယ်အဲ့တော့လူအောင်ယုံကျင်တဲ့ဝရိယလိုက်လာပါလိမ့်မယ်သူတို့စိတ်ကြိုးကြိမ်ပါလိမ့်တယ်နော်စိတ်ကြိုးကြိမ်ပါလိမ့်လေသူတို့လိုက်မယ်ဟုတ်လားသူကအပေရောက်မှကိုယုံဖို့အပေကလွတ်ဖို့ဒီဟောဒီတတိတလုံးပဲလို့ ဒါဝိသွင်းမဲ့ယုံဖို့လေဟုတ်နော်ယုံမဲ့ယုံလွတ်လို့တဲ့ဆန္ဒပေါ်လာပါလိမ့်မယ်တို့မေးရမှာမဟုတ်ဘူးနော်တရားနာမှာဆန္ဒပြောင်းလဲပါပဲဟင်ဟင်ဆန္ဒမိုက်တော့ဝရိယတာရောလိုက်ပါပဲလိုက်ရမှာနော်ဟုတ်နော်အဲ့တော့တို့လူပုံကလူဖြစ်ဖို့လူပုံကနတ်ဖြစ်ဖို့ လူဘုံကဇမားဖြစ်ခုဒီတတိနဲ့သွားရအောင်ဟုတ်တယ်နော်ဒီတတိနဲ့သွားရအောင်ပါပဲတခါလူဘုံအရိယာဖြစ်ခုဒီတတိနဲ့သွားရမှာနော်ဟုတ်နော်အဲ့တော့တခါဒုတိယစီပြီးတဲ့ဒုတိယအဲအထက်သားနဲ့ပတ်ချင်မလားဒုဘုံပြတ်ချင်မလားထပ်ပြီးမေးဖို့နော်နော်ဒီနာဘုံနဲ့ဒါထက်သားနဲ့ ပါရမှာမဟုတ်လားအပန်းလို့ပါမလားဗျာဒီဓမ္မဘုမာဟောဗျာအတ္တပါရဟောပါရနတ်ရှင်ကိုရင်တို့အပေအပေကလူစီတွေကရှိသေးတာသိရအောင်ပါဟင်ဓမ္မလည်းဓမ္မရှင်ကိုရင်တို့ကြံစင်းရအောင်ပါဟင်အစင်းမလို့သေးဘူးနော်ဟင်တို့ခုကိတော်မတည်ဘူးပေါ့ တို့ကသင်္ကန်းယူနေတော့ကမာသလာဖြစ်ဘူးဗျဟင်အဲ့ဒီတော့ကတော့ပါတော့ဟိုငပလီတဲ့ယူဝါချိုင်နဲ့ကြည်သေးလားဟင်ငါပြည်တို့ဓမ္မပြည်တို့ဆိုငါပလီတို့ယူဝါချိုင်လို့တော့ဟုတ်ဗျာဟင်ငါပလီရဆောင်တော့ပါတော့ပါလို့ယူဝါချိုင်တော့ပြန်လာတော့ပါတော့ပါလို့အင်္ဂလိပ်ဆောင်တယ်လို့ကပြန်လာဖို့လို့ကိုပြန်လို့ရတာဟင် ကိုယ်နဲ့ကိုယ်ပဲတုံရင်တုံရင်ကြံရောက်မှာဟုတ်နော်တုံရင်တုံရင်ကြံရောက်မှာဗျအဲ့တော့ဒုက္ခပြတ်ပတ်ယူနဲ့မပြီးဘူးနော်သူဘုရားပန်းတိုင်းနေလိမ့်ပါပဲနော်လိမ့်ပါပဲမိဘဆိုတာပါလို့လူကျင်တာမရှိတာတော်တာတင်နဲ့ဟုတ်နော်မိနဲ့ဝါနာတင်ပါဗျာဝါနာကတဘောနဲ့တော့ချုပ်ဆက်တာလေးမိမရှိတော့ ဟုတ်နော်ဒီသဘောနဲ့သဘောချုပ်စားတဲ့ချုပ်စားကလေးမရှိတော့တာဝိမရှိတာဝါနာကချုပ်စားအချုပ်စားမရှိတာလိမ့်ပါလေဟိပုံနေပြိမာနေပြောတာမဟုတ်ဘူးအချုပ်စားမရှိရဆိုမရှိဘူးတော့အဲအချုပ်စားကိုလုပ်နိုင်တာဆိုရမဟုတ်ဘူးလားအဲ့ဒီဆိုမရှိတော့တာပြောတာအဆိုမရှိပြတ်တာပြတ်တော့ငြိမ်းတာခန္ဓာကိုခန္ဓာဒုက္ခမခံရဘူးသူများငြိမ်းမှာမခံရဘူးပေါ့ကံတိုင်းစိတ်တိုင်းဥရုအာရတိုင်းထက် မခံရဘူးအဲ့ဒါနိဗ္ဗာန်မှာဟုတ်နော်ဒါကဒုက္ခကိုဒုက္ခမှာသိသူတိုက်အငြင်းယူခြင်းသူတိုက်ကြိုးစားကြတော့နိဗ္ဗာန်ဟုတ်နော်ဟိနိဗ္ဗာန်နော်သူ့မှာပါရှိလို့အကြောင်းကဓမ္မကိုလည်းအာရဏဒိဋ္ဌိနော်ဟိဟိပြီးတော့ဟိုအကျိုးပေးကြတော့ဓမ္မဆိုပဲဓမ္မဓာတတိလီလာဗျာဟိ ပြီးတော့နိရောဓဆိုတဲ့အငြိမ့်တလေးလားဗျာတစ္ဆာကြတော့လေရှိပါတယ်နိဗ္ဗာန်မှာဒါတွေရှိပါတယ်ရှိပါတယ်ဘုရားလက်ထက်ကဝိုင်းပြီးဝိပန်တိုက်ခိုက်ကြတယ်နိဗ္ဗာန်ဘာမှမရှိဘူးဘာမှမရှိတဲ့နေရာဘာလို့တော့မှာလဲရှိမှရှိတာအဲ့တော့ဘုရားကပြန်ဖြေရှင်းတယ်သွားတယ်ဆိုတော့ရှိလို့သွားနေတာမရှိရင်မသွားနိုင်ဘူး ရောက်တဲ့သူတွေကကြည့်လို့ရောက်တာပေါ့ဟုတ်နော်သွားကြတဲ့ကကြည့်လို့သွားလို့ပေါ့ဟင်ဟင်ရောက်လို့နေနိုင်တာပေါ့ပြိပံဘာမှမရှိဘူးဆိုတော့ဘူးအာရဏဆိုဓမ္မဆိုတဲ့အကြောင်းကနေရှိတယ်ဟုတ်နော်ဒါအားဖြင့်ဓမ္မတသစ္စာအားဖြင့်နိရောဓသစ္စာအဲတို့လာမလို့ရေးရှိမှာပါလားလာမလို့ရေးဖျားဆုံးတော့ကလားဖျားဆုံးတော့ကတလားဟင် အဲအဲ့တော့ဘုရားကဆင်းသွားရလားဟင်ဘုရားဆင်းဖုံးပြီးသလားပါလို့ကထားတော့တက်တော်မမဒေရှာပဲနဲ့ဘယ်ဟာတက်တော်ဒေရှာတဲ့ဒေတာတော့ဟိုဘက်ကဓမ္မဆိုတဲ့အကြောင်းကရှိလို့ဒီကမနောဆိုတဲ့မနောအကြောင်းကနဲ့တိုက်တယ်နော်တိုက်ယူတာဟိုကဓမ္မဆိုတဲ့အကြောင်းကမရှိဘူးလား ဘေးဒီဘက်ကမနာဆိုတဲ့မနောအာယုံပြုတာမနောမဟုတ်ဘူးလားအကြောင်းလားအကြောင်းအရင်တိုက်ထားဟုတ်တော့အဲ့တော့ဒီဘက်ကလည်းဓမ္မတာဒီဘက်ကလည်းမနောတာတင်တယ်အဲ့တော့သူတို့တစ်ခုကြမှာတို့မှာမနောဝိညာဉ်ဆိုတာဒုက္ခကအကျိုးဘူးလားဘုရားဘက်ကပေါ်တာမဟုတ်ဘုရားဘက်ကပေးသူဒုက္ခအဲ့ဒီဟိုသူဓမ္မဟိုဒုက္ခကမနာတနဲ့သူနှစ်ခုဆုံတဲ့ခါကဖြစ်ပေါ်တဲ့မနောဝိညာဉ် အခုစီရနာလေးပြောတာဖြစ်တယ်ဘုရားဆုံးတော်ကဒီတိုင်းချိန်ပြီအဲ့ဒီမနောဝိညာဉ်နဲ့အကျိုးကိုတို့ထုတ်ယူဖို့ထုတ်ယူတာအဲ့ဒါစီပြီးလို့ဆုံးတော်ကနေရဟိုတောင်းတာလည်းဒီတောင်းဟိုတတ်လည်းဒီတတ်တိုက်ခိုက်တော့အကျိုးကတို့ရမှာဘုရားမရဘူးဘုရားရှင်းလာတော့မစားပါဘူးဗျာဟုတ်ဗျာတို့ဘုလို့ထားဘုရားဘုတင်တာပါတို့ဘုတင်တာ ဟုတ်ကလားဗျာတို့ကဘုရားဟုတ်တယ်နာလာလို့ဟင်တော့နော်တို့ကဟိုထုံးစာလုပ်နေလို့ဒါရှင်ပြဟိုပညာရှင်မသာတိပညာရှင်မပြီးကြမှာပါအဲဒီကလေးလူပြီးကြမှာပါသူပြောတဲ့စကားနော်အာရရောအာရမတပိသာတိပြီးကြမှာပါဟုတ်ပါနော်ဟေးဟေးအဲ့ဒါရှိရောနိဗ္ဗာန်ဆိုတာအဲ့ဒါပြောတာပါ ရှိပါတယ်ကြည့်လို့ဘယ်ဟာပေးနေနိုင်တာပါကြည့်လို့ဆုံးတော့ကိုင်နဲ့ယူထူနေတာတွေတဲ့အများကြီးပါပဲဟုတ်နော်ဆုံးတော့ကိုင်ယူထူနေကြတာတွေရှိကြပါလိမ့်မယ်ဟုတ်နော်အကျိုးလေးတွေထူနေကြတာတွေရှိပါတယ်ဗျာဟုတ်ဗျာအဲ့ဒါလိုက်ပါမှာဒီရောက်ဖို့တို့ဘုရားပါပဲရဲ့ထုံပန်းတိုင်းဒီရောက်ဖို့ပန်းတိုင်းခါဘီဝလာအဲ့ဒီပန်းတိုင်း ဆန်းလာပြီသွားနေကြလားရှိတဲ့သွားလားနောက်ပြန်သွားလားနောက်ပြန်သွားဆိုရင်တလန်းသွားပြီးအဲတလန်းဟုတ်ပြီးမှတလန်းဝေးပြီးမှဟေးအိမ်သွားမှာနော်ဟေးအဲ့တော့မသွားခင်တို့ပါလို့ရမှာတို့ရဲ့ဓမ္မဓမ္မဟုတ်နော်ဟိုကဒုက္ခနာဒုက္ခဝါ တို့ခန္ဓာနဲ့မိရဲ့တို့လူဘဝကအဟုသူဓမ္မနဲ့ရင်းတည်တာဟုတ်ပါလားအဟုသူနဲ့ရင်းတည်တာပါကုသူနဲ့မဟုတ်ဘူးအဲ့ဒါပြောရမှာကုသူဓမ္မနဲ့ပြောရအောင်နော်ကုသူဓမ္မမှာလည်းတို့တစ်ခါရှင်ဘုရားနာထပြောတော့ကံဓမ္မတို့ဇံဓမ္မတို့ညာဓမ္မတို့လည်းလာအောင်ပါတယ်နဲ့ထပ်ပြောရမှာနော်ဟုတ်နော် ကာဓမ္မဒါနနဲ့သီလအဲ့ဒါကံနဲ့လောက်ကံယူပြီးတော့ဟုတ်နော်သူလည်းလူနဲ့လာနဲ့လည်းမတင်လူနဲ့လာတော့ပဲရှိပါသေးမယ်ဟင်သူလည်းပါလာမရှိပါသေးတယ်ပြလာမဟုတ်ဘူးကာဓမ္မသူတော့သူကင်းလို့ရပါလားမရဘူးနော်ဟုတ်နော်သူသူစာလို့ဆိုတာကတော့ရှင်ပြားတို့စာကအရှင်ပြားတို့မှပြကြမှာပါ ဒါနနဲ့သီလဆိုနတ်ပြည်သွားဖို့ဆောင်းတန်းနိဗ္ဗာန်ရဲ့ဟုတ်နော်ဒီဒုက္ခနာကဆွေးနွေးကြရတဲ့အတိုင်းဆိုရင်တော့တတိပါလို့ညာပါလာရင်တော့နိဗ္ဗာန်တခါပေါ့တတိပပါညာမပါဘဲနဲ့လူရိုးလူစင်ဆိုရင်တော့နတ်ပြည်ရဲ့ဆောင်းတန်းတော့ရှိဘူးဟုတ်ကဲ့နာဒီရဲ့ဆောင်းတန်းတော့တဲမသေးဘူးတော့တဲမသေးကြဘူးပါပါ အစွဲမကြီးရင်ကြောင်းတခါကြောင်းပြန်ဆောက်ရမယ်နော်ဖရာကဖရာပြန်ဆောက်ရမယ်ဟင်ဟင်အဲလမ်းတော့ဖရာရဲ့သုံးမနော်ဟင်ဟင်နာဘီတော်ရောက်မှမတင်ဝဲရီလာအဲဒီဟုတ်ကဒါတို့လူတဲ့ဖရာတို့လူတဲ့ဖရာဒါတို့လူတဲ့ကြောင်းပေါ့ဒီဆွဲနဲ့တေးဒီဆွဲနဲ့တော့ကြောင်းဆွဲတော့မှာတော့ကြောင်းတယ် သွားမှာပေါ့ဟဲ့သွားခြင်းတော့ရှင်လိုလည်းဝင်ကုန်ပါပြီကိုယ်လည်းအဲတောင်းတမှုဖြစ်ဘူးနှခမ်းလာမလို့တော့နော်ယူယူဒါနနဲ့မပြီးပါနဲ့တို့ပါရမီဒါနတတိပါတဲ့ဒါနကိုလည်းသုံးပါတတိလာမှညာပါပါလိမ့်မယ်ဟုတ်နော်အဲ့ဒါပါရမီတက်မဲ့ဒါနစာလူပါရမီပမာလူအများကြီးအောင်ယူသားလိုက် နော်ဟေးအများကြောင့်ကြိုးစားလိုက်တာဒါနာပြုလို့အဲလူဖြစ်နာဖြစ်တယ်မများဘူးအရင်အရင်စရဲအကောင်းတာလို့တော့ကောင်းတာလို့ဒါကောင်းတာရမှာပေါ့မများဘူးအရင်ပဲဟုတ်နော်ဟေးမများဘူးအရင်ပဲရှိတယ်ဟုတ်ဗျာကျက်တလို့ဝက်တလို့ငရဲရောက်တယ်မရှင်းဘူးအရင်ပဲဟုတ်ဟုတ် တော့ရမကုန်တာလို့ခေါ်တယ်တော့မကုန်တာလို့ခေါ်တယ်အဲ့လိုအဲအဲ့ဒီညတဲ့ဘာလို့လဲရောကတကယ်လို့ရှုံးနေတာချိန်နေတယ်အရင်ပဲတူတယ်တူတယ်အရင်ပဲဟုတ်ကလားဗျာဟုတ်နော်ဒီကုသိုလ်ပြုရင်မိဘတော်ကုသိုလ်ပြုရင်ဉာဏ်ရမှကုသိုလ်ပြုရင်အရိယာဖြစ်မှဒုက္ခမြတ်မှာနော်အဲ့ဒီရောက်ပါရမီနော် တတိပါရင်ပါရမီပေါ့တတိမပါရင်ရိုးရိုးဒါနပေါ့ဒီပေါ်ပါလားဗျာဟုတ်ပါတော့ဒီအဲ့တော့ဒုဟာပါရမီတဲ့မှာအဲ့တော့ဘာဖြစ်လို့ဒါနနဲ့ဒီလာတို့ရှိနေတဲ့ခုနကမှောက်ထားတဲ့လက်လာမလို့မဟုတ်တဲ့ဘဝနဲ့ခန္ဓာကပါလာတဲ့အကုသိုလ်တန်ရည်မိခုတို့ကပြောပါပါဟုတ်တော့ဓာတ်ဉာဏ်ကတော့ ကြိုက်ကြိုက်တယ်လို့တိုက်မှာပေါ့မကြိုက်မကြိုက်တယ်လို့တိုက်ခိုင်းတို့ကတတိနဲ့စောင့်ပြီးရပါမယ်ပီလာတန်ရင်ကိုပေ၍အမြတ်ရင်တစ်ခုရောက်လုပ်ပြီးတော့ဟုတ်ပါတယ်နော်ဒုတာရင်မှာတော့ကြိုက်ကြိုက်လို့လိုက်တာမဟုတ်လားမကြိုက်မကြိုက်လို့တိုက်မှာပဲဖြစ်ဟင်ဒီတိုင်းလို့နေတာပဲမဟုတ်လားအဲ့ဒါတော့ညတို့လူသိမဟုတ်သေးဘူးလူညင်မဟုတ်သေးဘူး ဒီတိုင်းကြီးဆိုရင်တော့ရှုံးပါပဲထင်တယ်ဟဲ့ရှုံးပါပဲเนาะကဲတော့အဲ့ဒီတန်းကြီးကြီးနဲ့ကရွာထဲမှာမဟုတ်ဘူးအလှလို့တဲ့သူကင်းတော့ဟုတ်ကဲ့ဟင်ဒီအလှလို့တဲ့ကင်းမှာမဟုတ်ဘူးဗျဘသူကဘာနဲ့လူတော့ငါကြပါဘာဒီကိုလူဘသူကပဲဟောတယ်မှာငါပဲမှာနဲ့ဟင်ငါပဲဓာတ်နေနဲ့လူဟင် တို့ညဉ့်ဉဏ်နဲ့တတိနဲ့လောက်တာမရှိဘူးနော်အကြမ်းဆိုင်များသူ့တဲ့ပါဖို့ဟုတ်ကြအောင်အောင်လုပ်တဲ့လူတွေပဲများဟုတ်နော်ဟင်တန်ရင်မกินသေးဘူးကြကိုယ်ရွာလဲကမြင်နေအဲ့ဒီသာသနာရေးဌာနကိုရောက်လာတယ်သာသနာစခန်းတိဓာတ်မြင်ပါနေတယ်ဟင်ဟင်လူတွေနေရာကင်းမလား တင်းနိုင်ပြဓာညင်အဲ့ဒီဓာညင်ကိုတိလာကပေါင်းပြီးတာပေါ်တာတယ်နော်တိလာကပေါင်းပြီးတာနော်ဟုတ်တယ်နော်ပေါင်းပြီးရပါတိုက်တိုင်းမလုပ်ပါနဲ့ဟုတ်နော်မလုပ်ပါနဲ့ပေါင်းပြီးပါလူဖြစ်သုံးပြီးဒီအကျင့်ဟာရှိတာတင်ပဲခွေးဖြစ်မှပေါင်းလို့ရပါဦးတိတ်ဆောင်ဖြစ်မှတော့ပေါင်းလို့ရဘူးသူ့မှာကောင်းတဲ့ဆိုတဲ့တို့လိုမသိတို့ကသိတယ်သိတဲ့ပုဂ္ဂိုလ် ဟုတ်ပြဟင်ဟိုသူငယ်ငယ်တုန်းကပြောတဲ့စကားကတော့လောက်ပါရင်ပိုင်းနေမှာဟုတ်ပါဟင်ဟင်သာသာရင်ပိုင်းနေပါအဲလိုနမ်ရောကလည်းဟိုကလာပြီးကိုဦးတင်နေကြတခြားပဲလာတယ်လာပြီးလာတခြားပဲလာဆုံးရဆိုတော့ပြည်ပြည်လာတခြားပဲလာအရှင်ဘုရားမပါဘူးတော့ရှင်ဘုရားမပါဘူးတော့နမ်ရောကဟာရင်ကျော် သို့တော့သူကလည်းဆုံးလာတယ်တခြားပဲလာတာပြီးပြီပေါ့ဟိဟိဒါပြလာတော့ဘူးပြအဲ့လိုတော့တောင်းပြီးရတောင်းပြီးသူ့ကြီးမတော်ပြီးနိုင်ဘူးတတိနဲ့တောင်းပြီးတာတင်ပါနော်ဟိဒီလာကအဓိကမဟုတ်ပါဘူးတတိနဲ့ပရဏဂုံတိတာကပါပဲဟုတ်ကြဒီပရဏဂုံပါဘယ်ဘယ်ဘယ်တရားနဲ့ပယ်နည်းနဲ့တော့ပါအဲအဲ့ဒါ တရားနှလုံးသွင်းတာမှလည်းဓမ္မစရဏခုနဲ့လေးဝင်ပါပါပဲဟုတ်နော်အနည်းဆုံးပေါ်ပေါ်ပါပါဒုစာလို့တော့ဆောင်တာလို့သုံးပါတယ်မေတ္တာမေတ္တာတကြီးအားလုံးကြမှာပါပြီချမ်းသာပါပြီဆောင်တာဆောင်တာခုခေတ်နဲ့ပြောရင်တော့တက်တော့ဒီပေါ့လေဟင်ဟိုဟာကြီးလို့ထမ်းသွားတာမဟုတ်ဘူးပေါ့ဟင်ဟင်ထမ်းသွားတာမဟုတ်ဘူးပေါ့ပေါ့ပါပါလေးစိတ်ထဲအနေပါနေတဲ့ ကျမ်းမာပါစေချမ်းသာပါစေတတိလေးလည်းပွားနေဟိတတိလေးလည်းပွားနေဓမ္မဆိုရင်လည်းကိုအဲ့ဒါရှိရင်သူတို့ဘောတတ်ချင်တာဒေါသဒေါသကသူမတတ်နိုင်တော့စိတ်ကိုခိုင်းစိတ်ကလည်းသူတိုင်တဲ့ကိုဒီလိုဟိုပြောလိုက်ပါလားဒီလိုလုံးလိုက်ပါလားတဲ့စိတ်ကိုစိတ်ကတခါကိုပြန်ခိုင်းတယ်နော်အဲ့ဒါလေးတို့ကမေတ္တာစိတ်တွင်းနေရင်ဒေါသအပူရှိ ကြာရင်ကြာတယ်လို့မေတ္တာတိတောင်းဝင်လာပါဟိသူ့ဘောကိုချင်းကိုချင်းသာစိတ်ကရုဏာကရှိလာပြီးပါတယ်မယ်ဟိကိုချင်းသာပြီးနောက်ကတားလို့ထားတဲ့မေတ္တာလိုက်ပါလိမ့်မယ်ဟုတ်တော့အဲမှာနော်ဒါကြောင့်မို့ဒီလာကအဲတို့တန်ရင်လေးကိုအဲ့လိုတပ်ပြရမှာလေတန်ရင်ရောက်ထမ်းနေတဲ့စိတ်ပေါ်လေဒါချောင်းဒီမှာဖြစ်နေတဲ့ဒေါသစိတ်ကို ဒေါသကိုစိတ်နဲ့လာပူကနေတာကိုတို့အဲ့ဒီအပူကိုလေးကိုမေတ္တာစိတ်နဲ့တပ်ပေးစမ်းပါဘုရားတရဏဘုံပြောမှာပေါ့လေတရဏဘုံနဲ့တပ်ပေးစမ်းပါဟုတ်ကလားဗျဒီပေကတရဏကုံအဲ့ဒီတရဏကုံပါမတိတိလာပြီးဝိတုဒ္ဓိဖြစ်ပါမယ်ဟုတ်ပါဘူးဟင်ဒီတရဏကုံမပါရင်ဒုတိလာပြီးအောင်အောင်မယ်တိလာဟုတ်အောင်ဒီလာတိလာဟင်ဟင် 我那这些啊，乌布吉内木大黑，然后拉黑了，啊，乌布吉内木大黑，拉黑我毛呀，诶，我毛毛呀，我毛毛呀，哎，我地拉个，如果ဖြစ်ခြင်းနဲ့ပါရမီသီလမဖြစ်တာဘူးပေါ့ဟင်တရားနာကိုမပါရသီလမစင်ကြနိုင်ဘူးရတော့ရတော့ပေါ့ကိုယ်နဲ့နှုတ်လုံးရင်သီလကရတာလေ ဟင်သီလဆောင်ကကိုယ်နဲ့လို့မဟုတ်ဘူးလားဗျာနော်နော်ကိုယ်နဲ့လို့နော်ဟင်စိတ်ကြတော့တရဏဂုံတောင်းဘူးလေတရဏဂုံနဲ့စိတ်ကိုနိုင်လို့ရှိရင်ဒီကိုယ်နဲ့စိတ်ခိုင်းမှလို့ရပါလေအဲ့တော့စိတ်နိုင်ရင်ဒီကိုသီလကရပါဗျာဟင်သီလအထူးခေါင်းတိုင်မနေရပါဘူးဟုတ်နော်ရသည်တာဆိုရသည်တာဆိုအဲ့တော့တို့လူဖြစ်လာတဲ့အချိန်ခုနကတရားဉာဏ်ကိုရင်အောင် နော်အကုသိုလ်ဓမ္မမျိုးကုသိုလ်ဓမ္မမျိုးဖြစ်အောင်ပြီးကြရတယ်ပေါ့ပါပါလေဟုတ်တော့လူဘဝမှာจิตတဲ့မာနဟာဒနာမီဖြစ်တာရှိနော်ပြည်စည်းရှိရှိတယ်လို့ပြည်စည်းအားသာလာရင်ပြည်စည်းခြင်းကြောင့်မာနတက်တာတက်တာနော်မာနတက်တော့အပြိုင်ဆိုင်ဟောင်းအဲလူရဲ့လည်းတော့အရောဝယ်လို့လုံးမှာပဲနော် လုတ်တာပဲကြော်ရီလုတ်ကြမှာပဲပြီးတော့သူ့ဟာသူနေတဲ့ဒီစီငါးပါးဖြစ်အောင်မကြိုးစားဘူးလားတဏမာနဒိဋ္ဌိနဲ့ရှားထားတဲ့တဏပစ္စည်းဟုတ်တော့တဏရောပါဘူးလားလူကျင်တာပါလေပြီးတော့ဒါမရရအောင်ဆိုတော့အပြိုင်ဆိုင်မရှိဘူးလားဒီဘယ်သူနဲ့မှမပြိုင်တော့ဆိုင်ရှင်နဲ့ဒီလိုရောပြိုင်ရတာပဲဟုတ်ရောသူများနဲ့မပြိုင်တော့ဆိုင်ရှင်နဲ့ဒီလိုပြိုင်ရတာဟိုကလည်းဖြစ်နိုင် ပြည်စုနေနေပြီးဒီပိုက်ဆံနေနေယူလိုက်ချင်တာထိုင်ပေါ်ပါလေတို့ကလည်းဖြစ်နိုင်လို့ရှိရင်ပိုက်ဆံမပေးရတဲ့လူယူပဲချင်တာဟုတ်တယ်နော်တော်မှာတိုင်းမှာမှာပါမတိုင်းလေအဲ့ဒီဆိုင်ဆိုင်တို့လူတွေတိုက်ကြပါလားဟဲ့အဲ့ဒါမျိုးတွေကတော့ဘာမှမခါတိုက်တော့ဟဲ့ဟဲ့ဘာမှမတွေကတော့တိုက်တော့မာနာကင်းနဲ့ရှိသလား အဲ့မောင်တော့တိုင်းမောင်တော့တို့ဟုတ်မောဟေးတဏှာမာနဒိဋ္ဌိနဲ့အဲ့တော့တို့ဒီမှာပါပြောမှလာဖြစ်လို့တို့ဘာလို့တဏှာကြီးနေပြီးပြီးကြောက်ဟင်ဒီအဲ့တော့ကိုယ်ထဲရောက်တဲ့ဒီဘူပစ္စည်းလို့ထင်နေလို့အဲ့တော့ငါပစ္စည်းဟုတ်မဟုတ်စွန့်ကြည့်ရစွန့်ကြည့်ပါလက်ကလွတ်ကြည့်ပါနော်လက်ကလွတ်ကြည့်ပါတို့ ဒါအာဟုတုဒါဉ္ဇဉ်တို့လူစိတ်မှာရှိဒါနကဒါဉာဏ်ဉာဏ်မှာမာရဖို့ပဲရှိတာတို့တင်္ဂန်းမျိုးသေးတယ်ဆိုတာတော့ဘာမှမပါဘူးသူသူသေးတယ်ဆိုတာအများလူချင်းတို့လောက်ခါတဲ့ဟင်အမေလို့လို့ဆိုတာတော့တမလောက်တော့ပြင်ပြအောင်တင်လာတယ် တို့ကလည်းပြောတာတော့ဘာလို့လဲဘာလို့လဲဟဲ့အမေမျိုးလို့ဆိုတာတော့တမန်တော်တော်တင်ဖြစ်အောင်တင်လာတဲ့ဒီကိစ္စမှာပြောတော့အခုတော့တမန်ဟောမှာဟောတော့တင်တယ်ခုတော့ဘာလို့လဲသူတို့ဒီလိုဆိုအများကြီးလို့ဒုက္ခတဲ့ဟုတ်ဗျာအမေမျိုးလို့ဆိုတာတော့တမန်တော်တော်တင်လိုက်တယ်ဟုတ်တော့ဟဲ့ လာကဘယ်သူမှညာဘူးခါရဘူးပဲအေးဒုက္ခမြင်ဟာလေအာဟုဒုက္ခမြင်ဟာငါရဘူးပဲဟေးငါရဘူးပဲကျန်တော့ဘယ်သူမှစဉ်းစားနိုင်ဘူးအမေလည်းစဉ်းစားနိုင်ဘူးဘေးလည်းစဉ်းစားနိုင်ဟုတ်ရဟိုလေအဲမရရတာရသမီးရဖြစ်လာတဲ့ကငါအတိုင်းဝင်ပြီးငါအတိုင်းကြီးတွေကငါပြည်တော်မှာဖိတ်ရှိတယ်ဟေးဒိဋ္ဌိတွေအဲ့ဒီမှာတလုံးပြီးတလုံးဖြစ်တယ်နေတဲ့ချိန် ဟင်ဟင်အိမ်တော်ကြရင်ကဒိဋ္ဌိရွက်ချက်ဟင်ဘယ်လိုစိတ်ရွက်တော့ဟင်အိမ်တော်ကြရင်ဒီလိုဒိဋ္ဌိရွက်ချက်ဒီမှာအိမ်တော်ကြရင်ကဒိဋ္ဌိရွက်ချက်ဟုတ်ကလားအဲသူတို့နာမတော်တရားရွက်တာတို့ဒီဘက်ကတော့ထားမှာတယ်အရက်ကတခုထားရတော့စိတ်ကူတော့ ဘယ်သူကဘူးလို့ဟုတ်တယ်ဗျာဒီလိုလာတဲ့ကုရတာကလည်းရုပ်တော့တာအချမ်းမှရှိကုလို့ဟုတ်ကဲ့ပါလေအဲမင်းမဆောင်လာတဲ့ချင်းကြီးလည်းဒိဋ္ဌိပဲပါလားဟင်ဟင်ဒိဋ္ဌိဆောင်ကြရရဟုတ်နော်ဒီအဲ့တော့ဒီပြီးကြောင်မှတက်တာဒီပြီးကြောင်တနာကြီးတာဒီပြီးကြောင်ဒိဋ္ဌိဖြစ်တာအဲ့ဒါကိုဒါနနဲ့ ဆိုးညံကိုကောင်းတယ်ဆိုးသေးလိုက်ကိုကောင်းသေးလိုက်ပြင်ပါနော်တီလာကဆိုးညံကိုကောင်းနေပြင်ပါနော်ဒါနကဆိုးသေးလိုက်ကိုကောင်းသေးရဖြစ်အောင်ပြင်ပါဟင်ပရာဟိတဖြစ်အောင်ပြင်တယ်ဟုတ်နော်ဒီမှာလဲတတိပါရတတိပါမပါရမီတတိမပါရိုးရိုးဒါနဖြစ်ဟုတ်နော်ဒါနမှာလဲရိုးရိုးနဲ့ပါရမီလေး သီလမှာလည်းရိုးရိုးနဲ့ပါလို့နော်ဟိရိုးရိုးဒါနဲ့ပေးတာကနာမိမိတို့စေတနာလိုက်ပေးကြတာပါပဲဟုတ်နော်တို့တော့ပေးပြီးကံပြီးတဏမကုန်ဘူးနော်မာနမကုန်ဘူးဒိဋ္ဌိမကုန်ဘူးတတိနဲ့ဆင်ရင်ပြီးမှသူကတဏညာလာတာပါလာပါလာတာနဲ့နေရတာဆဲအိမ်တိတ်သွားပါလေချက်ချင်းကြီးတော့ဟိုနိုင်မှုတယ်နော်တို့ရဲ့ဇယိုက်ကငွေကြေးရထားပါတော့ ဟိုနောက်ဘဝကြီးပြောရင်တော့ကြာလွန်းပါတယ်ဟုတ်နော်ငွေရေကပါလာတဲ့ဆရာကြီးဟင်ဒါခိုင်းတဲ့တိုင်ဒုက္ခရတဲ့အကျင့်များဆရာကြီးမဟုတ်ဘူးလားဟုတ်တယ်နော်ဒါခိုင်းတဲ့တိုင်ဒုက္ခရပါဒီကိုဟင်အဲ့ဒါကိုတို့ကဆိုးစရိုက်ကကောင်းစေတယ်ဟုတ်နော်ဟင်ပြောမှုရတဲ့ဒုဓမ္မလုထာအတိပါပစီ တတိနဲ့ဆင်ញင်ကြည့်ပါသူသင်္ကန်းတွေကဆိုင်ကဝယ်လာတာကိုယ်အိမ်ကဖြစ်တာဆိုင်ကဝယ်လာဆိုင်ကဝယ်လာတော့ဆိုင်သွားမယ်ဆိုတဲ့သင်္ကန်းဘူးတော့ပါမှာနော်ဒီစီဘူးတော့ပါမှာပါမှာဒီစီဘူးပါတော့ဆိုင်ရောက်တော့ငွေနဲ့ဒီစီဘယ်လိုကျင်းတယ်ဒီစီလိုရင်လို့သွားတာမဟုတ်ဘူး အဲ့ဒီချိန်မှာငွေလိုချင်တာနဲ့တယ်နော်ပစ္စည်းလိုချင်တာများတယ်နော်အဲ့တော့ငွေထုတ်ပြီးပစ္စည်းယူခဲ့တာမဟုတ်ဘူးလားဟုတ်တယ်အဲ့ဒီငွေနဲ့ပစ္စည်းလဲချေဆိုင်ရှင်ကလည်းသူပြောခဲ့တဲ့အတိုင်းဒီငွေလိုချင်လို့စောက်တို့ကလည်းပစ္စည်းလိုချင်လို့စောက်ဒီဟာသွားတာလည်းပေါ်ပါကြည့်နေ သူကဟိုဘာနဲ့ထိုင်ဆောင်နေတဲ့လောဘကြီးတယ်ဟုတ်နော်ဟုတ်ပါဘူးအဲလောဘသမားချင်းရပေါ့ပေမာနာနဲ့ပါမှာပေါ့ဆင်းမှာလို့ဖြစ်တဲ့တော့ပဲဆိုရမာနာလို့ပါမှာပေါ့ပြီးတော့ဟိုဘာလဲဆန်ကြီးကလည်းသူငွေပိုင်ရေးဒိဋ္ဌိနဲ့ပူရတဲ့ဒိဋ္ဌိပိုင်ရေးဒိဋ္ဌိနဲ့သွားကြမှာတဏမာနာဒိဋ္ဌိနဲ့လုံးကြမှာပဲဟုတ်တယ်နော်လုံးကြမှာအဲလိုဆက်ဆံတဲ့အချိန်မှာခံစားရတဲ့ဝေဒနာနဲ့စိတ်ကိုတတိရှိတဲ့ပိဋိ မသိလိုက်ဘူးတတိရှိရင်သိတယ်လို့တတိမရှိရင်တော့တတိလေးထားကြည့်ပါလောဘချင်းတိုက်ပြီးမာနချင်းတိုက်ပြီးဒိဋ္ဌိချင်းတိုက်ပြီးပြည့်စည်ရှာတုံကဒုက္ခပါတရားတဲ့ဝေဒနာနဲ့ဒုဖြစ်ပေါ်တဲ့စိတ်တတိရှိရင်သိပါထားကြည့်ပါထားကြည့်ပါတို့ဒီကနေ့ လမ်းမတော်ဒီလာမယ်လို့သူကမင်းထုတ်တာထုတ်ဘူးနော်လမ်းမတော်ကရင်ဘာပါရမယ်ဘာမပါရင်မလာရဘူးဆိုပါခင်ဗျားတို့ဘယ်လိုလာလို့လာတာလဲဟုတ်တော့ဒီပါလို့လာတာဒီလိုဒီလိုဒီလိုလုပ်ထားဟင်အခုတော့ဗာကြီးကမင်းကစာဦးလေးစာပါတယ်လို့ပုံစံပါတယ်ဟင်ဟင်ဟင် တော့ဗာကြပါလူလူစားစုလူနဲ့ဒီလာရှင်တော့ဘယ်တော့ဘုံကြီးကခုနပါးရတယ်။ပါဠိကရောက်တော့ဘူးလေ။ဟုတ်ကဲ့ဒုက္ခလည်းရရမယ်လို့ရှိဘူးဗျာ။ဟုတ်ဗျာ။ပြီးတော့ဓာဒီကိုငါလူတယ်။တို့ဟိုကတပေါင်းဝင်ပြီးကြရတာ။မောင်ရင်တော့ရင်တော့နှစ်ပေါင်းရမှာပေါ့လေဒီလိုတော့ရှိတယ်လား။ရှိပါဗျာ။ရှိဘူးတော့။ရှိပါဗျာ။ ဒီဘောကနေတော့တော့ဘာတော့ရောင်းမလုပ်တာတော့ဘူးနော်ဘာဟုတ်နိနိကိုရှိဒီလေးစောနာနဲ့လူတာတူတူတယ်နော်နိလူကျင်လို့သာပြုံးကျင်လို့သာနိဟုတ်နော်ပြုံးကျင်လို့လားဒုက္ခလည်းပဲလူကျင်လို့ဆင်းလာတာမဟုတ်ဘူးဘာလူမင်ဝါတူတူဟုတ်နော် တို့ကလည်းပရိသလာလို့လားတို့သိတဲ့ဓမ္မလေးစွန့်ကြံလို့ဆင်းလာတို့ကဓမ္မစွန့်နိုင်တာတခြားစွန့်နိုင်ဘူးအဲဓမ္မလိုတော့ခဲပါတဲ့လေးစွန့်လေးလို့ဟုတ်လားဟုတ်တော့ဓမ္မလိုတော့ခဲပါတဲ့လေးစွန့်လို့လားတို့ကလည်းဟုတ်ပါဘူးဟုတ်ပါဘူးဟောတော့ဒီကစက်လို့ပါတော့တို့ကလည်းလေးစွန့် ဟုတ်ကဲ့အစွန်နှစ်ခုချင်းသာဟုတ်ပြီတော့အယူနှစ်ခုချင်းတော့ဘူးအစွန်နှစ်ခုချင်းအဲ့လိုဟောလာတာလေတို့ဒီဒီမားတို့တို့ DBC ဆိုလို့ဘာနဲ့တစ်ခေါက်ကြားလို့ဒီတစ်ခါတော့ရင်ဘလောက်ရလဲဘယ်လိုရလဲမရှိဘူးတို့ကလည်းသူတို့လာရင်ဘာတွေရလဲညာတွေရလဲမရှိဘူးဟဲ့ဆုံးတော့ကြည့်အဲ့တော့အဲ့ဒီမရှိတဲ့ နှစ်ဦးဆုံတဲ့အချိန်မှာခံစားရတဲ့ဝေဒနာနဲ့ဖြစ်ပေါ်တဲ့စိတ်ကိုတတိနဲ့ထားကြည့်ပါထားကြည့်ထားကြည့်ဟုတ်တော့ဘုရားဆိုင်ရှင်နဲ့ဘုရားဇီးရနဲ့တုန်းကဟုတ်ရအဲဒီမှာလည်းတရားရဇီးရတော့ဟုတ်ပါဘူးဟေးဟေးဒီအဆိုင်ရှင်နဲ့ဇီးရနေမှာပါဟေးဒီဒုက္ခဇီးရကဒုက္ခဆိုင်ရှင်ကဟုတ်ရဟုတ်ပါ ဒီလိုသူတို့ဒုက္ခတဲ့ကိုမလို့ခြင်းမဟုတ်ကြအဲ့တော့သူတို့ကပြောရသေးတယ်ဒါလေးတနာတော်အားဖြင့်ချင်းတော့တုံးမှုပါဖြစ်တာဒါလေးရှင်တယ်ဟေးဟေးစောနာတော်ဟိုဘာလို့တောင်းလားဆိုပြီးအပေါ်ကနေဆောင်ရဲလို့လားပေါ်ကနေပြည့်လို့ချင်းတော့ဘာဖြစ်တနာတော်အားဖြင့်ပြအပါသေးတယ်ဟုတ်ဗျာမာနတွေချလို့ဟုတ်ဗျာဟေးသူတို့ တတိမပါရင်ငါပိုင်တယ်ဆိုတဲ့ဒိဋ္ဌိချခဲ့ရတယ်ဒါကြပါဒိဋ္ဌိပါချဘူးဟုတ်နော်ဟင်တဏှာချလိုက်တာပြီးကြတယ်မာချလိုက်တာလည်းပြီးကြတယ်ဒိဋ္ဌိချလို့လိုအပ်ပါသည်ဟုတ်နော်လိုအပ်ချင်တော့အဲ့လောက်ထိတို့လောက်အောင်ပါဒါနာတတိဒါနာတတိဟုတ်နော်အဲ့ဒီတတိပါရင်မိဘတကာဝပါ တတိမပါရင်တော့နတ်ပြည်ဆောင်နတ်ပြည်ဆောင်တော့ဟုတ်မထင်မောဟုတ်ထင်ပါလားဟေးဘာလို့လမ်းမတော်ရင်သူတို့ဘာလို့မှာပေါ့ဟေးဘာလို့တိတ်မသေးကြတော့ဘူးဝေဒနာကပြင်းထန်နေပြီသူဘေးအောင်ပြောင်းမှာပေါ့ဟေးမာမေသွားရမဟုတ်ဘူးလားမမမေမလူခဲ့တယ်မဟုတ်လားအာယုံပြုအာယုံပြုနေဘယ်တော့မထုတ်ကြဟေးဟိုအကုသိုလ်ကတဘောလုံးကြ24နာရီလုံးတို့ကုသိုလ်စိတ်က ဘယ်လောက်ကြည့်တော့ခဏလားနိုင်ငံတော်ဟာလားဘုရားတော်ဟာလို့24နာရီကြာဒုက္ခဒုစိတ်ကပိလာစိတ်ကဒါနစိတ်ကလူကလာအာပုပ္ပါဘုရားလောကတော်တွေမေးရမလားဟေးဘယ်နှလုံးနာတော်တွေနိုင်မမလားကံကံရင်တာတာ တိုက်တိုင်းအောင်လားတိုက်တိုင်းရှုံးလားဟောဗျာအေးရိုးရိုးလာပြီအောက်ကနေကြောက်လာပြီလူတွေအောက်ကနေကြောက်လာပြီလူတွေဟိုကဖိထားတာကတကမာလုံးပြီ24နာရီလုံးပြီသူဒီကြရတဲ့ချက်ကလေးနော်ဒီအဟိုလက်အစ်လက်တော့ပဲသူရှိတယ်သူစိတ်ထား မောဟအမြဲမောဟကအမြဲဆုံးတယ်ဟင်မောဟကအမြဲဆုံးတယ်လောဘကလူကြီးနဲ့ချိန်ထွက်ပြီးတော့တုံ့ပြန်လိုက်တာပဲဒေါသကလည်းဒီမှာကနေပြီးထွက်ပြီးထွက်လိုက်တာပဲမောဟပုံပြီးတာပဲသူတို့အဲ့ဒီတိုင်းပဲသူက24နာရီတက်တက်လို့သူကခုမှာနော်ဟုတ်ကဲ့ဒီသူရှုံးနေတာကိုရှုံးမှန်ပြီးအစီနော် လူမျိုးတို့စီမလုပ်ဘူးငါလူသေးသည်အမြတ်ကျသာငါလူသေးသည်အမြတ်ကျသာဒီတိုင်းဒီလောက်ကလေးနဲ့မပြီးနဲ့နော်ရှုံးမရှုံးမတို့နိုင်လို့မရှိဘူးအဲတော့ဒီနာမဝါသနာဝါဒါဆိုရတော့ဒီကြပြီးသားပါဗျာအထူးကြောင့်မနေတော့ဘူးနော်ဟုတ်တော့ဓမ္မနဲ့ကိုကအတန်းငါမျိုးနဲ့ဒီက အဲတာမမျိုးနဲ့အဲ့ဒီတာပါလို့ခါမတွေးကြည့်ခုမှဒီနေ့ကတိတိတာအတွေးရနေဝင်နေတာဖြစ်တယ်သူကဒီနေ့ကတွေးပြီးနေပြီဒီနေ့ကခိုင်းတာနေတာဟုတ်နော်ဟုတ်နော်ဒီနေ့ကတွေးပြီးပြီဒီနေ့ကခိုင်းတာနေတာတို့ကခဏလေးနော်ပြီးတော့အာဟုတုကဘဝဆက်ဆက်ကပါလာတို့ဟုတုကလူဖြစ်တုံးတယ် ဟင်သူတော်ဟောမန်းနဲ့တွေ့တုံးလေးသူတို့ရဲ့ဆုံးမဩဝါဒရာတို့လေးတော့တာတို့ဒီကုသိုလ်ဓမ္မလာရှိတာမဟုတ်ဟင်အာဟုသူနဲ့ပြောရင်စာမှာဖွဲတော့ဘူးနော်ဖွဲတော့ပါဖွဲ့တော့ဘူးနော်အာဟုသူနဲ့စာရင်တို့ကဒုလုံခါတွေစာမှာဖွဲတော့ဘူးကိုကိုကိုချင်းကြီးနေနဲ့စာမှာဖွဲတော့ဘူးနော်အဲ့တော့တို့ကသာဓမ္မတိတဲ့ပါဗျာတဲ့ပြီးကြပါလား ဟုတ်ကလားဒီမာတိတရားမှာနော်အဲ့တော့သာလို့တော့ရှင်ပြတော်မိတဲ့လူမိသားတော်များပါလေတတိတလုံးတိုင်မှမယ်လုံးချင်တာလုံးတတိနဲ့လုံးစိတ်ကလေးကိုအတွေးနဲ့တတိနဲ့လူကြပါနော်ဟင်မတွေးရင်အဲမတွေးရင်တို့တတိရမှာရမှာဘာရင်တွေးမှာပေါ့ဟုတ်နော် အဲ့တော့ဟိုအတွေးကအဲအိယာဘာသာတွေကအရာရဲ့ဝင်ငင်ကြည့်တယ်အဲ့တော့တို့ဒီဘက်ကမတွေးပြအောင်ပါမယ်တတိယဘယ်တော့ပါမှာ24နာရီရမယ်ပါမလားတော်တော်တော်ကြီးအာမရနိုင်ဘူးဒီလိုဆိုရှုံးမှမှဒီတိုင်းလက်တော့ကြာဖို့လက်တော့လည်းမမောဘူးလားရှုံးမှတော့ဒီတိုင်းဒီလိုဟင် ကျုပ်ကတော့ဒီလားနေတယ်ဗျအဲ့ဒီနေရာမှာဒုက္ခနာကပြောခဲ့တဲ့ဒါသံတဝိရိယယုံကြည်ပါဒီတိုင်းဆိုလို့အပေသွားပါယုံကြည်ဟုတ်နော်နော်အပေကလူချင်းပဲဆိုရင်အပေကလူဖို့ဟောဒီတိပဲလို့ယုံကြည်ယုံကြည်ရဆန္ဒလိုက်ပါဆန္ဒလိုက်ရင်ဝရိယလိုက်ပါအဲ့လိုက်သွားလို့ရှိရင်တို့ပါလို့ဖြစ်ပထမတော့နည်းပါ ပင်မဖြစ်ဖြစ်နေရတာများပေါ့အောင်လုပ်ရတာရှိတယ်မဟုတ်ဘူးလားအာဟုတို့လည်းနေရတာများများတော့ပေါ့အောင်လုပ်ခဲ့တို့ဒီတတိနဲ့နေရတာများများတော့ပေါ့အောင်လုပ်ရင်မရနိုင်ဘူးလားဒီလိုရှင်းတော့တရားဓမ္မဝရိယပဲဟုတ်ပါယုံကြည်ပါယုံကြည်လာရင်တို့ပါလို့လုတ်ခြင်းနဲ့ဆန္ဒနှောက်ခြင်းနဲ့ဆန္ဒရှိပါလိမ့်မယ်အဲဒီခါကျဝရိယရှင်တရားတို့သာကာရောဝရိယသာဝိရာဏပါဩတယ်ဝိရိယောတဲ့ ရဲတင်းတင်းလှုပ်တာပြောရဲရဲတင်းတင်းမှတ်ထားဖို့ပြောအဲ့ဒါဥစားလို့ဝရိယလို့သုံးဟုတ်တော့တရားဘာနာဝရိယနဲ့တို့ကလုပ်ကြအောင်နော်ဗျဟုတ်ဗျဒီဘုရားတို့ဟိုရှိခင်းနဲ့ပြောလို့ရှိရင်တိုင်းပြည်အုပ်ချုပ်နေတဲ့ဘယင်နဲ့သူ့ရဲ့တာတာနာကိုပျောက်ကြားတာစပြီးတော့ဒေါ်လာလာတာမဟုတ်ဘူးလားနော်ပျောက်ကြားတာစပြီးဒေါ်လာလာစီယုံနဲ့တိုက်တိုင်းစီယုံနဲ့တော့ သူတို့ကစိုက်ပြီးတက်နေတာပဲလေတို့တတိယလည်းအဲ့တော့ရှိရမှာနော်ဟုတ်နော်တတိနဲ့ရှိတယ်တတိနဲ့မှတ်ပါနော်အတိမပါရင်ဇာကုလူလောက်နဲ့ပြီးမလို့စိတ်တော့ရောက်လာမှာပေါ့ခံမသာရင်မတိုးတက်ဘူးနော်တတိနောက်အတိမြဲပါလေနော်တတိယရှင်ဘုရားတို့သရဏတော်ကိုယူပါနော်တတိယဝိသာတော် မှာနော်ဟုတ်တော့သရဏနဲ့ဝိဒ္ဓတင်မှာအဲ့တော့ဒါမှနဲ့တို့တာမန်တိတ်တီကိုဘုရားတော်သာတော်အာရမဏုပသနာဘုရားကာယတစ်ခုတည်းတီယုံဆိုဟိဒါတန်ကုသိုလ်တော့ဖြစ်ပါတယ်ဟုတ်နော်သူကအတိမပါရင်ညာမဝင်ဘူးနော်ညာဝင်အောင်တို့လုပ်ပါဦးဟုတ်နော်ညာဝင်တော့တို့ပါလုပ်ပါမှာဘဝနဲ့ခန္ဓာကတစ်သလုံးတို့လာတာငါ ငါပြည့်စုံငါပိုင်တဲ့ဘလုံးကဆွေးကြည့်တဲ့ဆွေးနော်ဟိပြီးတော့မြည်သေးမမြည်ရတဲ့ငါပဲဒီနေ့လည်းငါပဲဟိဟောငါပြရဒါပဲငါမေရဒါပဲဟုတ်နော်အမေမူပြရတမီးရငါပဲအဖေမူပြရတာကငါပဲဒီလိုလေမြဲနေတယ်နော်ဟုတ်နော်ပြီးတော့ကိုကြိုက်တာနဲ့ကိုသုံးတယ်ကောင်းတယ်ထင်ပါ ဟုတ်နော်ပြီးတော့ကိုယ့်ကိုယ်ကိုပိုင်တယ်တော့မတင်ဘူးဒါသူတို့ပြောတာဘဝနဲ့ခန္ဓာပြောတာဟင်အဲ့ဒါတိုင်းရဲ့ပြည်ုံရေးတိုက်တို့ပါနေရတာတိုင်းရဲ့နေနမိတ်ထဲမှာတိုင်းရဲ့နေနမိတ်ထဲမှာတိုင်းရဲ့ပြည်ုံရေးတိုက်ဒုတိယတိုက်သွားနေတယ်ဟုတ်မဟုတ်မေးကြည့်အဲ့ဒီလမ်းမတော်မှာအဲ့ဒီစိတ်ကြီးမကြီးဟင်ငါနဲ့တော့မလို့ ဟိဘာလို့လို့ငါပါမပါပါရမပါဘူးလားပါပါဘူးလားဗျာနေမနေတော့ကြည်တာပဲကောင်းကောင်းနဲ့ကြည်တာပဲပိုင်မပိုင်နဲ့တို့ရှိတာပဲဒါဟုတ်ပြန်ပြီးအတိတော့ဒါဟုတ်နော်တို့ဓာရင်ကအာယုံဘက်ကိုလက်ခိုင်းစိတ်နော်စိတ်ကိုအာယုံဘက်လက်ခိုင်းပြီးတော့မျက်လက်ကြပြီး ဝေဒနာကချက်ပြပြီးမရှိတာကိုရှိလို့ပညာကမဟုတ်တာဟုတ်လို့ပြီးချက်ပြပြီးမှဝိညာဉ်ကဆက်ပြပြီးမှပြပြီးတစ်ဖက်အာယုကြည့်ပြီးတော့အဲ့တော့ငါသူနော်ဒါပြီးနေတယ်ကောင်းတယ်ပိုင်းတယ်တို့ဒါဖြစ်လာကြတာဟုတ်တယ်နော်ဟုတ်တယ်နော်အဲ့ဒါကိုဒုက္ခရှိလာတဲ့ညာကုသိုလ်ခေါ်မှာပေါ့ဗျာနော် တတိမောကအပိပါဏာဟုတို့လိုတုံးလိုက်ကြပါလို့ဟုတ်တယ်နော်တတိကြီးမှလည်းအာရမဏုပသံအာယုံတစ်ခုတည်းကိုတတိမောကအပိပါဏာရင်ရှင်ပြတို့လက်ထလူပသံမဟုတ်ဘူးလားဟုတ်နော်လက်ထလာတွေကမြင်အောင်ကြည့်ရမှာဒီယုံနဲ့မပြီးခန္ဓာတွေကလက်ထလာဆရာဝန်ကြီးလူနာကိုစားကြည့်ပြီးရင်သူ့လက္ခဏာကိုပေါ်ရတယ်လို့ပေါ့ဒုက္ခနာလည်းလက္ခဏာပေါ်ပါလိမ့် ဟိုလက္ခဏာရှိနေဒုက္ခလာတဲ့ယောဂရှိနေလို့ဒီမှာပေါ့ဟုတ်တော့ဟောမှာနော်ငါရှိမရှိဉာဏ်နဲ့ကောင်းမပေါ့အဲတော့ဓာတ်ဉာဏ်ကသူနာပဲလက်ခိုင်းတာကိုတင်ညာကသူနာပဲလက်မှတ်တာကိုဒုတတိကကိုယ်ပဲလက်ကြီးခိုင်းတာပဲညာကုသူတာပါပဲတခြားမဟုတ်ဟုတ်တော့ဟင်ကိုယ်ပဲလက်မှတ်လိုက်တော့မြင်မမြင်ပေါ်ငါရှိမရှိပြောဖို့လိုသေးလားဘီလာပြောဖို့လိုဘူးနော် ဒီမာဒီကောင်နဲ့မာရင်လည်းအဲမှားလို့ငါဆိုတာတွေးမှပေါ်တာတယ်မတွေးရင်တော့ပေါ်လို့ရတယ်တွေးမှပေါ်အဲ့တော့လို့ဝင်တယ်လို့သတ်မှတ်နေပဲထွက်တယ်လို့သတ်မှတ်နေရင်ကြာတော့ထိတာနဲ့ပြီးတာကြံတော့ပါဘောနော်နောက်တော့ရှူချင်တာနဲ့ရှူတာတွေ့မှာပေါ့ရှိသေးသလားမမရှိပါဘူးဘေးကပြောရအောင်လားငါမရှိကိုယ့်ဟာကိုတည်တာနော် နောက်မှာတော့လာမြင်မမြင်ရလဲကိုမျက်စိအောင်တက်ဆုံးဥဒါပါတိမျက်စိနဲ့မြင်လို့မမြင်ရပါဘူးနော်တိုင်မပိုင်ဆိုလဲပေါ်လာလိုက်ကြက်ကြသွားလိုက်ပြီဟင်ဒီတော့ကောင်းမကောင်းတာပြောလို့ပြီးလားကောင်းတဲ့အာယုစားရင်လည်းဟိုစာရင်ကြက်ကြနေတာလေဟင်ကျူရဲကြပါလေကြက်ပါလေတာကြည့်ပါတစ်ခါမှတစ်ခါဒါပြီးကြက်ကြသွားပါလေဒုတိယကြီးမဝါရင်ရပါတာမရှိပါဘူးဟုတ်နော် ဒီပြစ်တာနေတာတော့မြင်ပါလိမ့်မယ်ပေါ်လိုက်ကြကြဟုတ်နော်ပြီးတော့ဘယ်ဟာအာရုံယူယူကြည့်ကြည့်ဘာမှမရှိပဲလေအနေပါရှာမှတွေ့ပဲလေနော်အရေးနဲ့ရောင်းမထင်ဘူးဟုတ်နော်အရေးနဲ့ရောင်းမရှိတာဟုတ်နော်အဲအဲယောဂီတစ်ပတ်ယူခဲ့ပါမှာတွားတိုင်ကြည့်ပါပိတ်တာခံယောဂီကံကံကြီးတော့ဘာဖြစ်လို့ ယောဂီကအရေးနဲ့ရောက်ပဲခြူတာလည်းအရေးနဲ့ရောက်ကျင်တာလည်းအရေးနဲ့ကြံတာလည်းအရေးနဲ့ရောက်အရေးရောက်ဟင်အယောင်အယောင်တော့အရေးဟုတ်ဗျအရေးနဲ့ရောက်ပဲရှိတာတကယ်ရှိတာမှမဟုတ်တာအနတ္တလည်းမေးဖို့လိုသေးလို့အနေသာမရှိတပေါ်ပဲဟုတ်ကဲ့ဒါရင်တန်တန်ဆိုနန်းနန်းတဲ့တဏှာဝင်နိုင်ပြီလို့လားဝင်နိုင်တော့ဘူးနော် တင်လာမောင်ကြီးတို့ပေါင်းပြီးမာနတွေဒိဋ္ဌိတွေဝင်နိုင်ပါဦးမလားဒီရဒီလားတိုင်းတို့ပွားကြရမှာဒီဒီလားနဲ့သွားလို့ရှိရင်တော့တို့ဟိုဘက်ကတဘောအလုံး24နာရီလုံးထင်တယ်ဟင်ဟိုဘက်ကလေတို့ဘက်ကလျှာတစ်ဖြစ်ပဲဖြစ်နေထူပေါင်းမှုအားကောင်းမှုပဲလို့ဟုတ်နော်တို့တို့လမ်းတော်ဒီလေးရှိမှာပါတော့လမ်းတော်ပဲတော့မရှိလား သူကတော့စင်္ဂညောတော့ပဲတော့ဘူးရှိတယ်။နောက်ဗမာပဲတော့ဘူးတဲ့။ဘာပဲတော့ဘူးတဲ့ဆိုဒုနာမှာသူရောက်တဲ့ထဲမှာပေးတာရင်ပေါက်ထားတယ်။နော်။အသိကပေါက်မိုးနဲ့တွေ့ပေါက်နင်းနဲ့သူ့နင်းနဲ့သူနဲ့ဆိုပေါက်ပါလေ။ကျော်လိုက်ရဲ့။တတိရှိတတိပေါ်ပြလိုက်။ဖေရင်းရှိဖေရင်းပေါ်ပြလိုက်။ဘိုးတော်တလုံးရှိဘိုးတော်တလုံးပေါ်ပြလိုက်။ပေါင်းလာပြီပဲ။ဟုတ်ကလား။ ဟင်လောနိုင်ပါမလားသူသာမမညာသမားကြီးကိုရဲရှိတဲ့ပေးစိတ်ကိုကိုရဲရှိတဲ့ပေးစိတ်ကဘယ်လောက်များတတိယလားတကူတော်တကူတော်လားဘယ်နဲ့ကူတော်ဟိုဟင်ကူတော်ကဘယ်နဲ့ကူတော်ဟို ကိုယ်ကိုခွေးပေါ်လာတာလည်းသူ့ဘုရားလည်းကောင်းချင်မှမသိဘူး။ဒီလိုဒီဘုရားနဲ့မောင်းသေးတယ်။ဟဲ့ဟဲ့ဒီဘုရားကဘုရားဘုရားနဲ့ဘုရားကောင်းချင်တော့ပေးတာအဲ့တော့လောရတော်ရိုးရိုးမှုခေါင်းကြိုက်ရောဘာလို့လဲ။ဟုတ်လား။ဒီဘယ်လိုတော့ပါလဲ။ခေါင်းကြိုက်ရောဘာလဲ။တို့ကအဲ့လိုရှော်နိုင်လို့ရှိရင်တို့ဒီလူအော်ဓာတ်တော်နဲ့တန်နေတာဖြစ်တဲ့ပြင်ပါပေါ့ ပေးရတို့အငယ်ကိုငါဆွဲတလုံးတတ်ပါအပေကိုမရောက်တော့ဘူးလေတခုတော့ပြန်အပပြေးသွားတာပဲဒီလောက်ဒီလောက်ပါမှာဟုတ်နော်ဒီလောက်တဲ့နေရာအရှင်ဘုရားတော်ကသိပြီးသားလို့ပါဒီအဲတို့ဘာမလို့လဲဒီမှာပါဘူးဘုဒ္ဓမိကတိတတ်သူတို့ပရမသုညေနမရီရမဟုတ်လားဟုတ်ပါဘူးဟင်တော်ကြည်ကြီးတဲ့ဘုရားမဟုတ်လား ဒါရှင်ဘုရားတို့ဒီသားတွေခရီးလို့ကြွားတာလူရင်းလေးရဲ့မျိုးပြာစီတော့ဟုတ်ရကြတဲ့ချိန်မင်းနဲ့ဟုတ်တော့အဲအခုတို့မိသားစုချွေခရီးလေးရဲ့အဲဒီခရီးလေးရဲ့ကိုသူသူတို့မိသားစုကနဲ့တွဲပြီးတော့လုပ်လာခဲ့တဲ့ပိုက်ဆံလေးအဲလုံတုံးကတော့ငါငါငွေငါပိုင်တယ်နဲ့လုပ်ခဲ့တော့ဒီလိုနဲ့လုပ်ခဲ့တော့ဟုတ်တော့ဒီလိုလိုရင်းနဲ့ဘုရားဘာသာဖြစ်လာတော့ကာကုသူတိလူပါတဲ့တမ်းပါတယ် ရှောက်တော့ပြီးသားတွေလည်းတောက်ပြီးပါတယ်ဒီလိုပါတို့ဘက်ကညီကိုဒီကညာကမလိုက်နိုင်ဘူးကိုက24လာပြီနော်ကိုက30လို့ဒီကခုမှလို့မလိုက်နိုင်ဘူးတော့ကလာဗျာကုတော်မိကသူကြွယ်လို့လေလက်နိုင်ဘူးပြီးတော့ကံကုသူညာရောဒုက္ခနာတွေကံကုသူတွေတဲ့ဒါနနဲ့သီလမှာလောလောဖို့ရရောက်ပါလေမဟုတ် မီးပုံလည်းမရှိဒဲအိုးလည်းမရှိဘူးဟေးဇာကုသူမကျော်ဖို့ရပါပါချင်းနော်သာနာဝါရှုပ်လိုက်တာပြောတာမဟုတ်လားဗျာနော်အာရမရူပသံဖြစ်ဖြစ်လက်ရူပသံဖြစ်ဖြစ်သူကရှုပ်လိုက်ဖြစ်တယ်ဆိုတော့လော်တဲ့ကိရိယာကတန်ကြမှာပါမှာနော်တို့တာမန်တိလာနဲ့မတော်နိုင်ဘူးဗျာအဲတော့ဒီကလူတော့ဥပဒနာငါးပါးစီငါးပိုင်းတွေကအားကြီးနေပါဗျာ ဟုတ်ပြဟေးဟုတ်တယ်ပါဗျာဟေးပြီးတော့ကံကုသိုလ်အဲဓမ္မပြုတာတော့တန်ဃာတော်ဒီဘုသူများစားဖို့ကျွေးတာမဲတယ်တော့ကိုဘုများဟေးဟုတ်လားဟေးတန်ဃာတွေကအဲတို့ဘာလဲကြောင့်ကျွန်တော်အင်းကြီးတဲ့ငါဒီဒီဒီများတာထိထည့်ပြီးတော့များတာ ငါးကြီးတွေစားပါစေတော့ဆိုပြီးညားတာမဟုတ်ဘူးလားဟုတ်ပါဘူးတော်လို့မို့လို့ဟုတ်ကလားဒီတို့နာမတော်ရေးဆိုတာဟောနာမတော်ရေးဆိုတာဟောမင်းမရတော့ဘူးဒီအဲ့ဒါဘုံလုံးကြလို့ တရားကြီးကလမ်းတော့ပါမလို့ဘယ်နဲ့ဘာလို့ဆွဲကြပါမလဲဒီလေဒီဘာလို့မဘယ်နဲ့ဘာလို့တော့တော့လို့ပြီးတော့တော့ဒီဒီဟဲ့ဟောမှာကလမ်းများစိတ်တော်ကြီးမှပဲဘုရောကဘယ်လိုတဝကြီးတဲ့ဘယ်ဘုရောတော့ပဲနေနေလမ်းများစိတ်တော်ကြီးမှတော့ဟုတ်တော့မများမများလေးတော့ဒီဒီမများလေးကပြီးတယ်ဒီမများလေးကကြီးတယ်ဒါကြီးဆိုတော့ငါကြီးကြီးပဲ ပါသေးလားဟင်ပေါ်ပြီးတော့ဘာဘာဘာဒီလမ်းပေါ်ပေါ်ပြီးဟုတ်တော့ဘာဖြစ်တော့မိသားစုကြလို့လဲဒါကြံကြားရတယ်ဟုတ်တော့ကိုယ်သူညီမအောင်သူညီမပါကြံကြားရမယ်မိသားပါလေဟင်အဲဒါကြံကြားရအောင်အဲကိုယ်သူညီမအောင်ကကျင်းနေမှာပါဟင်အထက်တော့မဖြစ်နိုင်ပါဘူးက24နာရီလုံးကြီးဖြစ်ထားပါဘူးဟင်တက်တက်လုံးကြီးဖြစ်ထားတာဘူးမတတ်နိုင်တော့ တတိလေးလည်းညီဆွဲပြီးတော့ဇာဟောပြီးတော့ဇာကုသူယူကြတာတင်ပါဗျာဟိဇာကုသူနဲ့တိုင်နေဟိပဲတော့ဘုံဝင်မပေါ့ဗျာပေးတယ်ဟုတ်ပေးတော့မှပေးမယ်ပေးချင်သူတော့ဟိပဲတော့ဘုံဝင်ရတယ်ဗျာကုတုံမိကသူကျွေတို့ဟုတ်ဗျာဒါတော့မင်းနောက်ကကျွေးစီတော့ခေမတော်တောင်းလို့ တို့ပါလို့အတောက်ခံပေးတာမဟုတ်ဘူးလားအဲတင်ညာလေးတော့ဖြင့်နေခွင့်ပြုပါသူတခိုးတွေတမ်းတဲ့ကောင်တွေကိုတောင်းမှရအသက်ရှင်ခြင်းလို့သူ့မှာရှက်လိုက်တာတယ်ဟုတ်နော်ငါပြည်စီငါပိုင်တယ်ဆိုတာလေးကိုစုပ်လို့ပြီးရောဟောငါညီနဲ့ငါဖေမတော့ပါလို့ဆိုပြီး ဒိဋ္ဌိပခုံပြောင်းလာတော့စိတ်မချရဘူးလိုက်ပါဒိဋ္ဌိပခုံပြောင်းထားခဲ့တာတော့စိတ်မချဘူးလိုက်ပါဟုတ်လားဘာသာရမလဲအဲဒီညာလေးကိုခွင်တော့ဟိုကလည်းတခုကလည်းဟုတ်ပြီခွင်တောင်းတာတော့ဟုတ်ပြီခင်ဗျားထွက်ပြေးရသူတို့ရားရရှိတာတခါမရပဲနေမှာပေါ့ခင်ဗျားကအာမခံရပြီးမလဲဆို တို့ခြေလုံးကနေပြီးတော့ကြောက်တုံးနဲ့ထုတ်ကြတာမဟုတ်လားသွားတော့ဘဝနှစ်ခုလေဘဝနှစ်ခုမသွားနိုင်အောင်ကိုလုပ်ကြလိုက်တာကဲယုံကြည်ပလားဟေးအဲ့ဒါမှယုံကြည်ပြီဆိုကိုယ်တော်ကဖိတ်ချဖိတ်ချပြီးတာမဟုတ်လားအဲ့ဒီမှာတင်ညာလုံးသာဟုတူယူရှာရတယ်ပဲတော်ဘုံဝင်ရရှာတယ်ဟေးသူကဘာရှိတုံးအရေးကြီးတာ နတ်ပါဒနာနဲ့ဂျုံတို့ဖယားရှင်ရဲ့အရိယာတို့ပြီးတဲ့ပြီးတိုက်တဲ့လောကကလူကြောင့်တရားကိုငါယူသိတယ်ငါသာဟူအားထုတ်တဲ့နဲ့ပါဒနာနဲ့ဂျုံတို့ဒီတရားလေးတရားလေးပါတဲ့အတွက်ဆန္ဒဝင်ဆန္ဒဝင်တဲ့အတွက်ဝရိယနဲ့ထေမာနာကိုဒီဒီဒီလို့ရတော့ကျူးစားတာလေဟုတ်နော် သူကအဲ့ဒီအရင်ကြီးရှိသေးဗျာဟုတ်နော်အဲ့ဒီအရင်ကြီးရှိသေးဗျာသူကဒီအဲ့ဒီအရင်ကြီးဒီနောက်ထပ်ဒီတစ်ခုရှိသေးတယ်သူမှာဘာသမာရဲ့ပြည့်စုံပြီးလိုက်တဲ့လောကကလုံကြောင်းလုံကြောင်းတရားလူသားနဲ့တတ်နိုင်တယ်ဟုတ်နော်ဒီလူကကျန်လိုက်ခြင်းပိုင်းနဲ့ပြီးလဲသိနိုင်တယ် လူပဲတတ်နိုင်တယ်ကျင့်နိုင်တယ်ကျင့်လို့သိနိုင်တာလူပဲရှိတယ်တို့ခုနကပြောခဲ့ပြီးတယ်နော်နာသိနိုင်လို့မကျင့်နိုင်ဘူးဒီကပါသွားရင်ပါသွားပါမသွားလည်းထက်သွားမရှိတရိษံကျင့်နိုင်ပြီးမသိနိုင်ဟုတ်နော်တို့ဘာသိနိုင်လဲသိနိုင်တယ်ဟုတ်နော်အဲ့တော့လူဘဝရောက်တော့ဘုရားရှင်ရဲ့အဆုံးအမငါရောက်အောင်ယူမယ်ဒီတရားဝရိယသူ့မှာပါတယ် နောက်တတိယတစ်ခုအရင်မရှိသေးတယ်ဟိဒါတော့လမ်းမတော်လေးစောင့်လို့တော့မထင်နဲ့တော့ဘုရားပါဒနာနဲ့လူနဲ့တွေ့တုံးလက်ကြည့်ပြားမှာရှက်စရာကြီးရှက်တာပါသူ့မှာအရင်ကြီးတတိယကရှက်ပါလေဘုရားနဲ့လေကျုံနေဟုတ်နော်ဘုရားကတော့ကာကထုံတော်ကြောင့်ကြည်ပြီးနေတာဘုရားမဟုတ်ဘူးလား ဖះနဲ့ယုံတယ်လူဖြစ်လေသူရခြင်းဒါမှဖះရဲ့အဆုံးအမဖြစ်တဲ့လူမြောက်ကြောင့်တရားမရရင်ရှက်စရာကြီးအဲဒေါနာရာကုပါမနော်ဒီတတိယဝါရမပါတော့သဏ္ဍာန်ဝိရတဲ့စပြရောအင်္ဂလမနရာရှင်နဲ့အဲအဲ့ဒီတရားပါမှာနော်ဟုတ်နော်အဲ့တော့သူကရှက်ဖို့လည်းလူပြီးတယ်နော်နာမတော်ကြနင်းတော့ကြောင့်တိုက်မရဘူးသူကရှက်ဖို့မဟုတ်လား တို့ရေဦးတွေကဟောရေဦးရောက်တယ်ချက်မှာလားပြက်တော့ချက်မှာလားဟင်ရေဦးကလေရေဦးချက်ကိုပေါ်ပါမလားတက်တက်လုံးကြီးချက်ခဲ့တာလားတက်လုံးကြီးမချက်ခဲ့တာဘူးမချက်မယ်ဆိုရင်တော့ဟုတ်ပါမလားရှင်ဟုတ်ပါမလားဘယ်လိုညီမပါလားတက်တက်လုံးကမချက်ခဲ့ဘူးလို့သာသံတော်တယ်အခုမှရေချက်ကြီးဖြစ်နေမှာလား ကျန်သူတွေတော့ပေါက်လာတယ်ဟင်ဒီဘူဇာတော့ဘာလို့တော့မလို့ဘယ်လိုစံတိုင်းကြမှာလဲဟုတ်နော်သူကမချက်တာသူမချက်လို့လည်းတော့ပြီးတော့ဒီတိုင်းကြံသွားတယ်ဟင်တာနာမဲ့လူနဲ့ဘယ်နှခါကြုံမှပြီးသွားမှဒီပဲလေကျိုးရဲ့ဘူဘောဘယ်လိုများမချင်တော့မျက်နှာကြောက်တိုက်ချက်လို့ခုချိန်ဒီကာဏကြီးပါနေတာဘာလို့ဘယ်လဲပါတော့ကာဏကြီးပါလဲ နာမရောဒီနာရတာလေနာမရောကနာကံရိုင်းတဲ့တာလေတဲ့တယ်လိုက်ဘုံဘောပါဒီအဲ့ဒါဟုတ်တယ်မိတာဒီလိုနဲ့တင်လာရဲနဲ့ပြီးတတာတော့ကြီးနဲ့ထင်တော့တင်ညာဒီလိုနဲ့ပြီးလားဟုတ်တော့အာရုံမတက်ချင်ပြီးလားသူကဘုလိုတက်တက်တာလားဟိုဒူးကြီး ဟိုကြောက်လုံးနဲ့ထုတ်ထားတော့တက်တက်လာတာဖြစ်နေတာကသူဝေဒနာမိသေးတော့ပါဟုတ်ထုတ်သေးတယ်ပေါ့ဘာမို့ဒီတိုင်းရဲ့ဘလို့အဲ့ဒီဝေဒနာကြီးလည်းရှိတယ်အဲ့ဒီဝေဒနာကြီးကြားကစိတ်လုံးလုံးဒီတင်ညာပြီးရတဲ့အတက်ကလေးကိုနော်တင်ညာပြီးရတဲ့တက်ပါတို့လိုရရှိမဟုတ်ပါဘူးတင်ညာပြီးအာရုံမတက်ခင်ရရမယ့်အတက် သူ့ဘဝနဲ့သူ့ခန္ဓာကိုသူ့ဘာလို့တရားအားကောင်းတော့ဝိရိယအားကောင်းတော့နဲ့ဟုတ်နော်ဒီအလိုယုံကြည်သွားတာဟုတ်ကလားဗျသူ့လားမတော်ဒီကောတညကိုပြီးရတယ်ဘယ်လိုဘယ်လိုဘာဘာမှကြားတော့ဘူးဒီလူတို့မိကအရင်နဲ့သူအရင်ကြီးဘယ်လိုကွာလားတော်မှသိတော်ပါဘူးလား ပြေလို့ရည်ပဲချကြပါလေကျေးဇူး